ကျေးဇူးရှင်မဟာဖောလိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌17ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်အခုပိုင်းမှာနောက်ဆုံးပိုင်းနော်နောက်ဆုံးပိုင်းတော့ထိုင်ပြီးမှားရတဲ့အပိုင်းစင်းကြံနဲ့မှားရတဲ့အပိုင်းကလွယ်လို့ကျန်တာအကုန်ထင်တယ်ဗျဟင်အဲ့တော့သူပတ်တာကဖြာသိမ်းပိုင်းပြောရမှာပါ ဟုတ်ကလားဗျာသူကပတ်တာကွာဗျာသိနေအဲမျက်စိနှလုံးပွင့်ချိန်ကမျက်စိနှလုံးပြန်မှိတ်ချိန်အတွင်းအကုန်ဖားမှာလို့ဆိုလိုသည်ဟုတ်ကလားဗျာသူ့ကိုတို့စာကြတော့တံပစိညကာရပပပိုင်းလို့တုံးတံပစိညကာရဆိုတာကောင်းကောင်းကွယ်ကွယ်ပြားပြားသိအောင်ပြုကျင့်ရမယ်ဘိုင်းလို့ဆိုလို့ဟုတ်ကလားဗျာတို့ရွာတဲ့တုန်းကလို့ နမောမဲ့နမာမဲ့နဲ့အလုပ်ကိစ္စတစ်ခုပြီးသွားတာမျိုးမဖြစ်သေးရဟုတ်ကလားဗျာအဲ့တော့ဘယ်ပိုင်းကိုရှုရှုတို့အရင်ပြည်တည်ခဲ့တဲ့မိဘုံလေး၃ချက်ပြည်ကျင်တာပဲထင်တယ်နော်ဟင်ဟိုလုံဒီတမပညာကာရဆိုတာမိမိပြုတ် လုပ်တဲ့အလုပ်ကိုပဲဆိုလိုမှာထင်တယ်ဟုတ်ကလားအဲ့တော့မိမိလုပ်တဲ့အလုပ်ဒီဘယ်သူဒီလုပ်တနည်းလုပ်သူရဲ့ပိုင်ရှင်ကဘယ်သူနည်းဖားကြောင့်လုပ်တနည်း ဒီမေဟိုသုံးချက်ကတော့ဘာနေရာမှာရှိတယ်ဟုတ်ကလားဗျာဒါသိချင်တာဟုတ်ကလားဗျာဟင်အဲ့တော့ဘယ်ကမ္မထမ်းသိလိုက်သိလိုက်သိလိုက်တဲ့ကမ္မထမ်းလိုက်ဟာဒီအမေသုံးချက်ကိုပြေချင်တာပဲဗျာဟုတ်ကလားအေးအဓိကရွေချက်ကဒီအမေသုံးချက်ပဲဟင်အဲအိမ်နာသွားလဲဒီအမေသုံးချက်ဘာမှထင်တယ်ဟဲ့တို့ချွေးရီသုံးတတ်တော်ကောဗျာအဲဘာမှပဲဗျာအဲကိုယ်ဘယ်နေရာဖြစ်ဖြစ်ဗျာ အဲ့တော့ဒီအမေး၃ချက်ကိုသိချင်ရင်တို့ကိုလုပ်တဲ့အလုပ်ကိုအပြင်အကြောင်းကတော့လူတိုင်းသိတာပေါ့ဗျာရေခွက်ကင်ရေခွက်ကင်နဲ့အကြောင်းသိကြမှာပေါ့ဟုတ်ကလားသို့တော့ဒီအပြင်အကြောင်းကိစ္စပြီးဖို့ရာအတွက်အတွင်းအကြောင်းရှိသေးတယ်ဟုတ်ကလားဗျာအဲ့ဒီအတွင်းကနောက်ခံအကြောင်းကိုသိချင်တာဟုတ်ကလားဗျာတို့ဥပမာမယ်ဟိုဓမြမှုစစ်တယ်အဲ့ဒီဓမြမှုက6လလောက်က ဖြစ်ခဲ့တဲ့မှုလည်းဖြစ်ကောင်းဖြစ်နိုင်တယ်။သို့မဟုတ်တစ်နှစ်လောက်ကဖြစ်ခဲ့တဲ့မှုလည်းဖြစ်ကောင်းဖြစ်နိုင်တယ်။ဟုတ်ကလားဗျ။အဲအဲ့ဒီအမှုကိုသိချင်ရင်အခုရုံးရှိမှရောက်နေတဲ့ဟိုလူကိုပဲသိရမှာထင်တယ်။ဟုတ်ကလား။သို့တော့ရုံးရှိမှရောက်နေတဲ့လူဟာသူဟိုတရားသူကြီးရှိရောက်နေတဲ့အချိန်ကိုတိုက်သေးသလား။တိုက်ပါဘူး။ဟုတ်ကလား။ဟေ့အဲ့ဒီယုံကြီးကလူကြီးကိုစစ်တော်လဲပဲသူသိကျင်တာ နောက်ကသူပြုကျင့်ခဲ့တဲ့အကြောင်းထင်ဟေးတိုက်ဖိန်လုံးကအကြောင်းထင်ဗျာဟေးပြီးတော့တိုက်ဖိန်လုံးကသူထားခဲ့တဲ့စေရနာထင်တယ်ဗျာဟေးသူစေရနာရဲ့တိမ်နဲ့တိုင်းတိအမှုကျွလွန်လာမဟုတ်ဘူးလားဗျအဲ့တော့အဲ့ဒီအာဟိုတို့နောက်ခံအကြောင်းကိုသိကျင်လို့ရှေ့မှာရောက်နေတဲ့တရားသူကြီးဟိုတရားခံကိုသိရသလိုတို့လည်းဒီအပြင်အကြောင်းမဟုတ်ပါဘူးဗျအတွင်းကရှိနေတဲ့အကြောင်းခံကိုသိကျင်လို့ လက်ရှိပေါ်နေတဲ့အပေါ်အပြင်ကြောင်းကိုကြိုက်သိရမှာတယ်မလားဟင်ဟုတ်ကလားဟိုရေပါလို့ချိုးတော့ဆိုအဲ့လိုချိုးသည်ဆိုရင်အကြောင်းကတော့ဒါလူတိုင်းသိတာပေါ့ဗျာဟုတ်ကလားလားဟင်ဒါအပြင်ကြောင်းပဲထင်တယ်အပြင်ကြောင်းရှိပြီးသည်ဟုတ်ကလားဗျာအဲ့ဒါပေါ်အောင်စစ်ဖို့အင်းတို့ဒီတံပစင်ညခါရာဆိုတဲ့ဟိုမဟာစီမာသုံးတော့အထွေထွေမူရာပိုင်းပေါ်လေဟင် ဟိုထိုင်တာနဲ့သိညာကမ္မထာကလွဲလို့ကြံတဲ့ဟာတွေကိုအထွေထွေမူရာပိုင်းလို့သုံးလိုက်ဗျာဟုတ်ကလားဗျာအဲ့တော့တို့မနေ့ကတော့အဲ့ဒါလေးမှာအပိတ်ကံဒီပဋိကံဒီသမ္မာနာခါတွေဟုတ်တယ်ဒီလိုတင်တယ်ဗျရှေ့ကိုပဲခန္ဓာကိုယ်ကြီးတက်သွားသွားနောက်ကိုပြန်ဆုတ်လာလားတဲ့ဟင်ကောင်းကောင်းကွယ်ကွယ်ပြားပြားပြီးအောင်ပြုကျင်ပေးပါလို့ဆိုဟုတ်ကလားဗျရှေ့တက်တာ ဘသူတိတက်တယ်တက်သူရဲ့ပိုက်ချင်းဘသူလဲဘာအကြောင်းတက်တယ်ပါမှာပဲလေနောက်ပြန်ဆုံးတဲ့ဒီမိကွန်ပါမှာပဲထင်တယ်ဟေးပြီးတော့အာလောကီတီဝီလောကီတေသမဂနာကာရီဟောတိဟောကလားတေတေကြည့်ကြည့်စောင်းတဲ့လူလေးပဲကြည့်ကြည့်တဲ့ကောင်းကောင်းကွယ်ဝဲပြပြပြီးအောင်ပြုတ်ပြီးသားမှာတဲ့ဟုတ်ကလားဒီမှာလည်းဒီမိကွန်သုံးချက်ပဲထင်တယ်ဗျာဟုတ်ကလားဗျာဟေး ပြီးတော့တမိန်စီတိပတာရိတိတဲ့ကွေးလိုက်တဲ့ကာလလေးဖြစ်ဖြစ်ဆန်းလိုက်တဲ့ကာလလေးဖြစ်ဖြစ်ဒီနေရာလေးလဲကောင်းကောင်းကွယ်ကွယ်ပြားပြားသိအောင်လုပ်ပေးသမ်းပါတဲ့ဒါပြောတာတင်မလားဒီမှာလဲဒီကိုသိကျင်တာဒီချက်လေးချက်သုံးချက်ကလေးပဲတင်မလားဟုတ်ဗျာဟိပြီးတော့တို့ယဟများနဲ့ပတ်သက်ရင်တော့သင်္ကာတိပတ္တသီဝရဓာရဏီတဲ့သင်္ကန်းကြီးကိုခြင်တဲ့အခါဖြစ်ဖြစ် တပိတ်ကင်တဲ့ခါဖြစ်ဖြစ်ဟုတ်လားသင်းပိုင်ကိုယုံကိုကင်တဲ့ခါဖြစ်ဖြစ်ကောင်းကောင်းကွယ်ကွယ်ပြာပြာသိအောင်လုပ်ပြီးသားမှာဟိသူဟိုလူယောဂီများနဲ့ဘာသာပြရင်တော့ဖောင်ကိုခြုံဆောင်လေးကိုကင်တဲ့ခါဖြစ်ဖြစ်ဟုတ်ကလားဗျာပကံခွဲရောက်ကိုကင်တဲ့ခါဖြစ်ဖြစ်ဟိလုံကြီးအင်းကြီးကိုကင်တဲ့ခါဖြစ်ဖြစ်ကောင်းကောင်းကွယ်ကွယ်ပြာပြာသိအောင်လုပ်ပြီးသားမှာတဲ့ဟုတ်ကလားဗျာဟိဟိပြီးတော့တို့ စားတဲ့နေရာလေးကြတော့အပီတီပီတီခါယီတီတာယီတီတာမကနာခါရီဟောတယ်ဟုတ်ကလားဟင်အစာကိုခွန်းလိုက်တဲ့ခါဖြစ်ဖြစ်အရေလေးကိုတောက်လိုက်တဲ့ခါလားဖြစ်ဖြစ်တဲ့ပြီးတော့ဝါလိုက်တဲ့ခါလားဖြစ်ဖြစ်ရက်ခါရက်ခါနဲ့မြိုလိုက်တဲ့ခါလားဖြစ်ဖြစ်တဲ့ဟင်ဒါလေးကိုလေကောင်းကောင်းကွယ်ကွယ်ပြားပြားပြုတ်လို့ပြီးသားမှာဟုတ်ကလားဗျာဟင်အဲဘယ်နေရာကဖြစ်ဖြစ်ခုနသုံးချက်ကလေးပြီးချင်တာထင်တယ် ဟင်ပြီးတော့သူအထွက်ကြတော့လဲဥစ္စာရပတဝတံမီတဲ့ဟုတ်ကလားလားတံပဒနာကာရီဟောတိဟင်ကျင်းကြီးကိုသွန်းထုတ်ရမှာဖြစ်ဖြစ်တဲ့ကျင်းငယ်ကိုသွန်းထုတ်ရမှာဖြစ်ဖြစ်ဒီနေရာလဲကောင်းကောင်းကွယ်ကွယ်ပြားပြားပြီးအောင်လုပ်ပြီးသားမှာဟုတ်ကလားသူ့မှာလဲဒုလုတ်ချင်နေလို့လို့ရသလားဟင်ရဘူးလားအဲဒီမှာလဲဟိုအမေသုံးချက်ကတော့လိုက်နေရမှာထင်ဟဲ့ဟုတ်ကလားဗျာ ဟင်လိုက်နေရမှာလားအဲ့တော့တို့ဘာမှမကောင်းတာရှိသေးတော့ချီရတာသိပေါက်တာတော့မှပါဆိုကုန်ပြီထင်လားဟင်ရုပ်တော့ဟောရုပ်တဲ့အခါမှာဖြစ်နေတဲ့ကိုယ်စိတ်နှစ်ပါးတမျိုးထင်တယ်ဟဲ့ဟင်အဲ့တော့ရုပ်တဲ့အခါဖြစ်နေတဲ့ကိုယ်စိတ်နှစ်ပါးအပြင်မှာပေါ်နေရင်အတွင်းမှာလည်းအကြောင်းတစ်မျိုးပေါ်နေလို့ဟုတ်ကလားမြတ်တော်ဟောမြတ်တခါရဲ့ကိုယ်စိတ်နှစ်ပါးတူပါမလားဟဲ့ အဲရုပ်နေတော့ကကိုသိန်းတစ်ပါးနဲ့ညနေတော့ကကိုသိန်းတစ်ပါးတူနိုင်ဟုတ်ကလားအဲဒီအပြင်ကအမူအရာမှမတူလာရင်အတွင်းမှာအကြောင်းပြောင်းနေတယ်ဟင်အတွင်းမှာအကြောင်းပြောင်းနေတယ်တို့အဲ့တော့ရုပ်ဓာဖြစ်ဖြစ်မြတ်ဓာဖြစ်ဖြစ်ကလမကြီးတို့အကုန်မှတ်ပြီးပြောတာဟုတ်ကလားရုပ်ဓာလည်းရုပ်ဓာသိကျင်တာမဟုတ်ဘူးရုပ်ပုံယုံနည်းထင်ဗျာဟင်သူ့အတွင်းကအကြောင်းရှိသေးတယ်ရုပ်ပုံယုံနည်းဟုတ်ကလား မြတ်ထာလဲမြတ်ထာလောက်နဲ့မပြီးပါနဲ့ဟုတ်ကလားမြတ်ပုံညာနေတယ်လားအဲ့တော့ဒီယုတ်ထာနဲ့မြတ်ထာလေးကို ရှင်ပြီးစီကြည့်လိုက်ရင်လာရောင်အောက်သွားတာနဲ့နေရောင်အောက်သွားတာတော့ခံစားရခြင်းကွာသွားလိမ့်မယ်ထင်တယ်ဟင်ဟုတ်ကလားဗျာတကယ်လို့ဓာကြီးကတော့ယုတ်ထာပဲဆိုမသိလို့ရှိရင်ဒီနေရာကအစွဲကောမဝင်နိုင်ဘူးလားဟင်ငါလဲဝင်နိုင်တယ်သူလဲဝင်နိုင်တယ်ဟုတ်ကလား အဲငါသူပဲခွဲလိုက်လို့ရှိရင်ဟုတ်ကလားငါကောင်းစားခြင်းနဲ့ဆိုတဲ့အတ္တဒိဋ္ဌိလည်းကြီးထွားလာနိုင်တယ်ဟုတ်ကလားဗျာပြီးတော့သူကိုကြည့်လိုက်လို့ရှိရင်ကောင်းမကောင်းဆိုတာလည်းသူ့လည်းခွဲချမ်းပြီးဟိုပဲခွဲနိုင်တယ်ဟုတ်ကလားသူ့ဘောကိုကောင်းမကောင်းလို့ဟိုဆုံးဖြတ်လိုက်တဲ့နဲ့တပြိုင်နက်တည်းကြိုက်မကြိုက်ကလည်းနောက်ပိုးကြီးလိုက်နိုင်သေးတယ်ဒီလိုဆိုရင်ရုပ်တဲ့နေရာကရုပ်ဆွဲကြီးမပေါ်နိုင်ဘူးလားအဲရုပ်ဆွဲကြီးပေါ်ရင်တို့ အဲ့ဒီအဖွဲနဲ့ပြီးရင်ယုံညံ့တဲ့ဘဝရောက်အောင်မှာပဲလေဟုတ်ကလားယုံညံ့တဲ့နေရာရောက်တာတွေမှလည်းများရုပ်တဲ့အကြောင်းကိုဟိုအတွင်းပြီးပြီးအောင်မမှတ်ခဲ့လို့ဟုတ်ကလားဗျာဟိမြတ်ထာဘောတို့ဖရာသွားမှုကြောင်းတဲ့မှုဆိုပြီးမမဖက်ထားရင်ဒီကောဆွဲပေါ်နိုင်ဘူးလားဒီလိုဆိုဒီနေရာကဆွဲနေဒီနေရာညှိနေတဲ့အတွက်ဟောမြတ်ထာအကြောင်းပြုရင်လည်းပဲတို့တန်တရာမလဲနိုင်ဘူးလား အဲ့အဲ့တော့မြတ်ထာရဲ့လို့လဲတို့လက်ဆောင်မနေနဲ့မှတ်ခဲ့မြတ်ပုံညာနေသိခင်သေးလေဟုတ်ကလားအဲရုပ်ထာရဲ့လို့လဲလက်ဆောင်မနေနဲ့မှတ်ခဲ့ခမ်းပါလို့ဆိုလိုသည်ဟေးဒါဟိုတို့ပါလားပိုက်စာကောင်ဖြာသိမ့်တင်တယ်ဟဲ့ဒီအထူးထူးမူရာဘိုင်းကလေအဲ့ဒါလေးကိုချိုးပြီးတော့နောက်ဆုံးကြတော့ကတိတဲ့ဗျဟေးပြီးတော့ထီတီတဲ့ဗျနေပိန်နေတဲ့ဗျတုတ်တီ ဘာဂရိတိဘာပိတိတုံနိဘာဝေတံခဏခါရိဟောတိဒါလည်းလေဒီဒီဟွာတွားနေတဲ့ကာလဖြစ်ဖြစ်လေဒါယောဂီတို့ဈဉ္ညာကမ္မထာနဲ့ပြောတာမဟုတ်ဘူးဟိုကုရီတွားနေတဲ့အချိန်ရှိဦးမှာပေါ့ဟိုရေကျုံလောင်းတွားနေတာရှိဦးမှာထင်တယ်ဗျဟေးအဲဒါလည်းရှိဦးမှာပဲဗျအဲထိသေးတဲ့ရနေတဲ့ကာလဖြစ်ဖြစ်တဗျဟုတ်ကလားဗျဟေးဒါလည်းတို့ဈဉ္ညာကမ္မထာရတာကိုဆိုလိုသည်မဟုတ်ဘူးဗျဒါတော့အကုန်လုံးကိုခြုံတာထင်တယ် ဟင်ဟိုဒီတရက်တာအတွင်းကိုရတဲ့ခါလေးလည်းရှိကြအောင်မှာပါဟင်ရတဲ့ခါလေးလည်းရှိအောင်မှာပါအထူးတွေမူဝါပိုင်းမှာလေဟင်ပြီးတော့နေ့သိန်းလေးဆိုတာထိုင်တဲ့ခါလေးလည်းရှိအောင်မှာထင်ပါတယ်အဲပြီးတော့ညပိုင်းပေါ့လေ နားချိန်ဆိုတဲ့ခါလေးမှဒီလဲလျောင်းတဲ့ဣရိယာပုယူရမှာထင်မဗျာဟင်ဟိုနေကင်းနေခါတော့ဖြင့်လဲတယောက်နဲ့ဣရိယာပုကိုဥသာမပေးပါနဲ့ဒါပြောခဲ့ပြီးသားထင်နဲ့ဘာဖြစ်လို့တော့လဲလျောင်းပြီးမှကြည့်ဗျာ ကျိုးွက်နဲ့မှစိတ်တဲ့တာနဲ့အိပ်ပျော်တာနဲ့အတူတူရကလေးကြောပုတ်သေးရတယ်လို့ကြီးပဲဟင်တောင်းမို့ဒီလဲလျောင်းတဲ့ဣရိယာပုဂ္ဂိုလ်နေကင်းလေးကမယူပါနဲ့ဟုတ်ကလားတို့တို့ကတော့ဒီသာပိကာသအချိန်ဟာမှတ်လို့တိတ်ကောင်းတယ်ဟင်အင်းတင်တင်တတတာနဲ့မှတ်လို့ကောင်းမှုဟုတ်ကလားဗျာဟင်မကောင်းလို့များခွေမအိမ်လေးနဲ့နော်ဟင်ဟင်ဟင်သေသွားမယ်သေသွားမယ် ဟုတ်ကလားလူမသေးဘူးမှတ်ချိန်သေးမှာပြောတာလူမသေးဘူးမှတ်ချိန်သေးမှာခင်ဗျားတို့ဟုတ်ကလားဗျာသေသွားမနော်ဟင်ဒီညီစီစီကြီးမှုဟုတ်ကလားဗျာအဲ့ဒီချိန်လေးကြာရင်တို့ကကတင်တို့တို့ကတော့တခန်းလေးနဲ့ကိုယ်ကတင်လေးနဲ့ကိုယ်ဗျာကတင်လေးကိုခါပါလို့ပြီတစ်ဖြစ်ချိုးလေးနဲ့နေရတယ်ဟင်အိပ်ပျော်ခြင်းလဲအိပ်ပျော်သွားပါစေဟုတ်ကလားအမှန်မလို့အိပ်ပျော်ရဟင် အဲ့ဒါတောင်းများအေးစကားကရောက်ခါစတဖအတွင်းတော့ဟွာအစားကိုဦးစားမပေးနိုင်ဘူးအဲ့အိတ်ဦးစားပေးရပင်မန်းတခုဗျာဟင်အဲ့တော့အစားကိုအမြုံဆုံးနည်းနဲ့ပြီးအောင်စားဟုတ်ဟင်15မိနစ်မိနစ်နဲ့ဖက်နဲ့ပြီးအောင်စားဒါမှမဟုတ်မြန်မာအိတ်လို့ရမှာဟုတ်ဟုတ်ဗျာဆယ်နာရီကဟိုဆယ်နာရီလေးကိုခွေရတဲ့အရာတုံးလေးပေါ့ဗျာမဟုတ်ဟင် ဟိုကိုယ်တိုင်ဖေးသွားတာဟိုဟာပေါ့ဆောင်မှုမတက်တဲ့ချိန်ခေါ်တော့အဲ့ဒီချိန်မှာတကားလာမဖွင့်တဲ့ချိန်ဟင်ဟိုဟာပေါ့လွတ်လပ်တဲ့အချိန်တူတယ်ဟင်အဲ့ဒီချိန်လေးကိုအဲ့ချိန်ကများရအောင်ဗျတခါတည်းတို့ဟိုဖယ်နိုင်ဘွားတကူဗျဘွားဟိုရောက်ဟင်ရောက်တာနဲ့စားတဘောဗျာဟင်မှတ်တပြို့ဩကရာဟင်ကိုယ်ရခတ်တယ်ဟင်ဟုတ်တယ်ကြိုင်လေခွန်းလေကွာတော်ပြီညာများမပါဘူး ဟုတ်တယ်ကွာတော်ပြီအာကျုံကျုံလို့ဘယ်လိုလိုက်တလုံးကြတယ်ကြာကျုံလို့ခဲ့တာပြောတာပုတ်ပြဆာရလဲဆာတယ်တကူဗျာမမလို့တော်ပြီဆိုတော့မှတ်တော့မှတ်တယ်လေဟုတ်ကလားမင်းခိုင်းမင်းတိုင်းကြီးပေါ့ဗျာဟုတ်ဗျာအဲ့လောက်နဲ့မြန်မြန်နီးနဲ့ဆာရဗျာဒါပြီးဟိုဟိုအိုးမြန်မြန်နီးနဲ့ပြန်လေးလေးဟုတ်ကလားများများအိပ်ရလေကိုဗျာဟင်အဲပြန်ရ အဲ7နာရီထိုးတော့ထိုးမှန်းသိအောင်ဟိုတိမ်ကတို့ဟာကြီးဘုံဆန်ကြီးကိုလောက်တာဟုတ်ဟိုဟာတိုင်လုံးကြအောင်ဆိုတော့ဘုံဆန်ကြီးမှတတ်နိုင်တယ်ကလောင်ကလောင်နဲ့ဆိုတော့မျက်ချီရလည်းဘေးလို့ထားလာလားတကြီးတရားကြီးနဲ့ဟုတ်ကလားဗျာဟင်အဲ့လောက်ကြည့်ပြန်မှန်းတယ်ဒါအာယုံမှန်းခင်စိတ်ထိုင်မကြခင်ဟုတ်ကလားပြီးတော့တို့မနေ့ကဆွေးနွေးကြခဲ့တယ်ဒါကြီး ဒီဘက်ကဆွဲသိကြောင့်ဖြစ်တဲ့ဒုက္ခကိုဒီဘက်ကမှတ်သိဖြစ်တဲ့ဒုက္ခနဲ့အစားထိုးနေတဲ့အချိန်တိချင်းဟာနယ်လို့နေမှာပဲဟုတ်ကလားအဲ့ဒီနယ်လို့နေတဲ့အချိန်မှာဈာခံရုပ်မတက်တာဘူးအလုံးပင်မပါတယ်ဟုတ်ကလားတို့တော့ဒုက္ခပေါ်ကြည့်ရင်ဒုက္ခကြော်နိုင်မှရမှာဖြစ်တဲ့အတွက်ဟုတ်ကလားဗျာပြီးတော့ကိုယ့်ကိုယ်ကိုဒုက္ခဖြစ်နေတာကိုဒုက္ခဖြစ်မှန်းလဲသိဖို့ရအတွက်ဟုတ်ကလား တရားအားထုတ်သူသည်ဒုက္ခပေါ်မှာထိုင်ပြီးအားထုတ်ရတယ်ဟုတ်ကလားဗျာဟေ့တွေ့မှာပဲဘယ်ယောဂီအားထုတ်အားထုတ်တွေ့မှာပဲငါမှဟိုယောဂအခန်းလေးရှိလို့လို့အခန်းလေးနဲ့သွားပြီးဆွဲစိတ်ကတိုးတတ်ပါဗျာဟိုယောဂအခန်းမရှိသူလည်းဖြစ်တာပါပဲဗျာဟုတ်ကလားဗျာဒါတကူမကူကြလို့ဆိုလိုသည်ဟုတ်ကလားဗျာဟေ့အဲ့ဒီချိန်လေးကတို့မှတ်စိတ်ကလေးကို ယူနိုင်မလို့တော့ယူပေးပါဒီဟိုတို့စားပြီးကာသာအချိန်လေးလေတင်းတင်းတင်းကြက်တတဖြစ်လို့ဟုတ်ကလားတတိလက်လို့အိတ်မပြလိုက်ပါနဲ့ဟုတ်ကလားဟင်တတိလက်လို့အိတ်လိုက်လို့ရှိရင်တို့မျိုးကြည့်အတိဖြစ်နေတယ်ဟင်ဟင်ဟိုဘဝချားသွားတယ်လို့ကြီးလေဥပမာမင်းတို့နားကျင်ဖြစ်လို့ဆိုပြီးညအိယာဝင်နားပဲဟဲ့ဆိုတော့အမှတ်မပါပဲအိတ်ကြည့် လင်းလာရင်အတိဖြစ်နေတယ်ဟင်အတိဖြစ်နေတယ်ဘာဖြစ်လို့တော့ပေသွားလို့ပေသွားလို့ဟုတ်ကလားဘသူပေတာတော့အမှတ်ပေသွားလို့လူကတော့မပေပါဘူးဗျာအမှတ်ကပေသွားပြီဟုတ်ကလားဗျာအဲ့တော့ဒီအလုံးမခံနာတဲ့ဒီအစာတိဝင်နေတဲ့အချိန်အစာတိထဲမှာပါလာတဲ့ဓာတ်တချင်းတိုက်ခိုက်နေတဲ့အချိန်ဟာတို့တော်တော်လေးပြင်မှမှာဟုတ်ကလားဗျာ အဲ့ဒါလေးလဲစိတ်ရှည်ရှည်နဲ့တို့တတ်မြင်တယ်လို့လေးမှတ်ပေးစမ်းဟုတ်ကလားကိုယ်ပိုင်ရှည်ရလို့ကလေးဒီကလေးမောင်ဖြစ်ပါစေနဲ့ဒါကိုပဲတုတ်ဒီလို့ဆိုလို့တဗျာဟုတ်ကလားညဟိုနာနာချင်းလို့ခေါ်တဲ့အိတ်ချင်းလဲအမှတ်ကလေးနဲ့ဗျတို့အဲ့ဒီအမှတ်ကလေးနဲ့အိတ်ထာတောင်းအိမ်မတ်တန်နဲ့အမှတ်အားကောင်းလို့ကိုဘက်ကအပူဝေးပူလေးကနောက်ဆုတ်သွားလို့အိတ်ချင်းပြေသွားရင်ဆက်မဆံပါဘူး ဟုတ်ကဲ့တမရရနမရရဟုတ်ကလားဗျာတမမရင်တို့မနာကိုခြေလန်းတလန်းတိုးသွားတာထင်မဗျာဟေးတိုးနေပါတယ်တိုးမှမသိတာပဲရှိတာဟုတ်ကလားတို့ဒါရီဟာဌာနဆုံးဒေသဆုံးကလာကြတာနေမှာပါပဲဟုတ်ကလားအဲတို့တာသီကလာသူလည်းပါထင်တယ်အဲရန်ကုန်ကလာသူလည်းပါအဲမိထီလာကလည်းပါအကုန်အဲ့တော့မိထီလာကနေထွက်လာဝန်းလွင့်ရောက်တာနဲ့မထူးထင်လားနတ်တလူမရောက်တာနဲ့မထူးထင်နဲ့ ဟုတ်ကလားမိတိလာကနေထွက်လာတယ်ဟုတ်ကလားနတ်တလူမရောက်တော့လည်းပဲဝင်းလေးရောက်တယ်ဆိုတော်တော်လေးကိုခီးရောက်နေတယ်နတ်တလူမရောက်သေးလို့မထူးဘူးလို့ထင်တာဟုတ်ကလားရောက်တော့ရောက်နေပါတယ်ဟင်ခီးတော့တွင်းလာပြီထင်တယ်ဟဲ့အေးရဟိုကိုရောက်ချင်တဲ့နတ်တလူမရောက်သေးလို့မထူးလို့ထင်နေတာထူတော့ဟိုတို့မိတိလာနဲ့ဆိုင်တော့ဟိုဝင်းလေးဆိုတဲ့တော်တော်လေးထူလာထင်တယ်ဟုတ်ကလားဗျအဲကြောက်ဆဲဆိုရင်ဘယ်လိုနေမလို့သခိုင်းဆိုရင်ဘယ်လိုနေမလို့ အဲရွှေဘုံဆိုဘယ်နဲ့နေမလို့ဟင်အဲရွှေဘုံရောက်ပဲထွက်ထားနဲ့ဘယ်နဲ့တော့ဟင်တပြေးပြေးလိလာပြီဗျာအဲ့တော့တို့ကကိုနတ်တလူရောက်မှထူးတယ်လို့မထင်ပါနဲ့ကိုယ်အိမ်ကထွက်လာတဲ့ကထူးတယ်လို့မှထောက်ဆန်းပါဟုတ်ကလားအဲ့တော့တို့ကိုအမတ်တမမှတ်လိုက်တာလေဟိုကိရိတာတစ်ချက်တပြီးတော့ရှိတဟန်းဟိုအစားဝင်ထိုးတာထင်တယ်ကိရိတာတည်တဲ့နေရာတို့တတိမှတ်ဖွားကတဟန်းဝင်ထိုးတာမဟုတ်ဘူးလားဒီလိုတို့တို့မနာတော့ဖွားတော့တော့ရောက်သွားပြီ တို့ဒီလောက်တွေကိုမှတ်ချက်ကိုအာကိုရမယ်ဟုတ်ကလားဗျာဒါမို့တုတ်တီသွားအိပ်ပျော်တောင်မဲ့အမှတ်ကလေးကိုမှတ်ပြီးသားမှာတဲ့ဟုတ်ကလားနောက်တော့အိပ်ပုံအိမ်ကြီးလေးပြည်လာပါလိမ့်မယ်ဟုတ်ကလားဟင်ဟေးဘာလို့အိတ်ချင်တော့ဟင်ဘာလို့အိတ်ချင်လို့ဆိုမှန်ပါဗျာထမှန်ကြီးတဲ့လေခမညာလေးရမှာတာခင်ဗျားတို့ဟေး ဟင်ဘသူတွေအိတ်တယ်လဲအေးအိတ်တွေကတိုင်းချင်းကဘသူလဲဖတ်ကြောင်အိတ်တယ်လဲသူလည်းဖြေရှိတာပဲလေအမေရှင်ဖြေရှိရမှာမဟုတ်လားဟင်ဟိုများသောအားဖြင့်ညကိုအိတ်နေအိတ်လူလဲဟုတ်ခလားဟင်တို့ဒီမာလာပါတော့အလုံးမရှိလို့ခဏတော့အိတ်တာဟုတ်ရွာတဲ့အိတ်တာနေဟင်ဟုတ်တယ်နဲ့ဒီသာခွေးရလို့အိတ်တာပါခဏဟင်ဟင်နေနေဘူးညပါလို့အိတ် ဖြေပြမှန်ပါတယ်လားခင်ဗျလောက်ကြဟေးဟေးဖြေပြတယ်ဟေးငါလုတ်ပြောမယ်ခင်ဗျာဟေးနေ့တော့မပင်နိုင်ဘူးပေါ့ခင်ဗျာညလုံးနားမပင်နားတော့နေ့လူပင်ပင်နားမှာပေါ့ခင်ဗျာဟင်ရန်တုတ်ပြီခင်ဗျာဟင်နေ့တော့ဖြင့်ဟိုတို့အိတ်ချင်းရဲ့ကြောင်းဟာအပူနဲ့ပုတ်လေဟုတ်ကလားအပူနဲ့ပုတ်ကသူကျော်လူကျော်တဲ့ပါသွားပြီဟိုတို့နေ့တော့ဖြင့် ဟိုနေရဲ့အပူချိန်ရှိတဲ့အတွက်မွှင်းချင်းပေါက်ပွင့်တယ်လေအဲ့တော့အပူပုတ်ပြီးဒီကထွက်အားရှိတယ်လေအဲ့တော့မဖြစ်ဘူးပေါ့ဗျဟုတ်ကလားဗျဟောညကြတော့ဟို6နာရီဆိုနေဝင်သွားပြီထင်တယ်သို့တော့အပူချိန်ကြရင်ပြီးတယ်မွှင်းချင်းပေါက်ကလေးတွေပွင့်ရသေးတယ်အဲ့တော့ထဲထဲရှိတဲ့အပူပုတ်ကထွက်တာသေးတယ်လေဟုတ်9နိုင်10နိုင်ကြတော့ဘယ်နဲ့တော့နေနဲ့တော်တော်ဝေးသွားပြီထင်တယ်တော်တော်အေးသွားပြီဟုတ်ကလားဗျအဲ့တော့မွှင်းချင်းပေါက်ပြီးပြီအဲ့တော့လေဟိုအပူပုတ်က ဘယ်မှထွက်เสียမရှိတော့အစာအိတ်တရားနဲ့ခစီယိုးဖောက်ခစီယိုးကနေနောက်ကျောကိုတက်တာဗျဟင်ဟုတ်ကလားဗျသူဒီဘေးမှထွက်เสียမရှိဘူးဘေးထွက်เสียမရှိအပေါ်ဖောက်နေမှာပဲလေဟင်အဲ့တော့ခစီယိုးကနေဖောက်ဟုတ်ကလားဗျနောက်ကျောတက်အဲ့ဒီကနေမှအုပ်ဆဲကျောထိုးတယ်နဲ့အဲ့ဒါမှဟိုငယ်တစ်ကူသွားဖောက်နာထင်တယ်ဟုတ်ကလားဗျဒါခင်ဗျားတို့မိန်ဖူးသူပါလို့လားအဲ့တော့မိန်ဖူးသူပါလို့များလားလို့မေးလို့မရတော့ ခင်ဗျားတို့အိတ်ဖူးနေတာပဲတော့အိတ်ချင်းရဲ့အကြောင်းသိလို့လားခင်ဗျားတို့အော်မခင်ဗျားတို့ဟောမအိတ်တော့အိတ်ပြီးကိုအိတ်ထားကိုမသိဘူးတဲ့ဗျာကြည်ရမ်းမအောင်ခင်ဗျာဟဲ့အဲ့ကြက်ကြက်အေးလေမင်းဝင်ပေါက်ပိတ်လေဟုတ်ကလားအပူပုတ်ကြီးကြီးတော့ထိုးတာပဲဟုတ်ကလားဗျာအေးအဲ့တော့ထိုးတို့ဆယ်နာရီ၁၇နာရီလောက်ကျတော့ပူအေးသွားပြီထင်တယ်နေနိုင်သေးလား ပေးနိုင်သေးလားနေလည်းမနေနိုင်ပေးလည်းပေးနိုင်ဟုတ်ဗျာတခါတည်းအဲ့ဒီနောက်ကျောကနေရှိသမျှအပူပို့အကုန်လုံးအလုံးရင်းနဲ့ထိုးဟုတ်ဗျာအဲ့တော့ငယ်တိတ်ကိုသွားထောက်ငယ်တိတ်ကနေပြီးသွေးကြတော့မြခုံကြီးလေးလားနောက်တော့တန်းနေတယ်ဟင်နောက်တော့ငှိုက်ပြီးတယ်နောက်တော့ဟိုကပါတော့ဟိုဌိနာမိတာမင်းကခမရတို့အမိန်ပေးလိုက်မယ်ငါအိတ်မယ်ဆိုဟင်ဟင် တည်ရသေးလားခင်ဗျားတို့ခဏနေတိုင်းအိမ်ငါဗျာဒီကနေ့တည့်ရတော့မအိမ်နဲ့ဝင်ဗျာပြောပေါ်ဗျာဟင်ပြောရလားထင်နာမိတာမင်းကျွတ်တို့ဖရားတဲ့ကြီးညိုတယ်ဟင်ဖရားအာရုံပြုတာဘယ်လောက်ကြာတော့ဟင်ထင်နာမိတာဘယ်လောက်ကြာတော့တင်ညာလုံးထင်တယ်ဟင်ဖရားကျော်ဝိကတာနဲ့ထင်နာမိတာဖိကတာဘယ်ကများတော့တိုင်းခင်ဗျားတို့ဗုဒ္ဓဘာသာလားထင်နာမိတာဘာသာတွေလား ဘာဘာသားတွေတော့ဟောပြဟောပြပေးလို့ရဘူးဗျာဟင်ဘာဘာသားတွေတော့ကြဟင်အမိခံတော့ဗုဒ္ဓဘာသာပါဖရာကိုယ်ဝယ်တော့ပေါ်ထိနာမိတာပါလို့ပြောဟုတ်ဒီလိုထင်နေလားအိတ်လိုက်တာတကယ်လို့များတို့ယောဂီတွေဟိုတောကကြီးကြီးလောဘကြီးကြီးတနေကုန်တစ်ခါတည်းဥလိုက်ဖားလိုက်နဲ့ဟိုဖုတ်လိုက်ဖုတ်လိုက်သွားနေပုဂ္ဂိုလ်ကညကြအပူပုတ်များရင်ဟောက်တောင်အိမ်ပြီး နှခေါင်းနဲ့တင်အပူကဟိုအပူဘုတ်ကထွက်လို့နိုင်တော့ဘူးလေဟိဟိုရှူလေးမှာတို့လေသစ်ကိုတွင်းယူတာဟဲ့ရှိုက်လေးမှာအထဲထဲရှိတဲ့အပူဘုတ်ကိုထုတ်ပြစ်တာတို့ရန်ကုန်ပြောပြောရရင်တော့နေ့မှာကားတွေလူတွေရှုပ်နေတဲ့အတွက်မြူနီစီပယ်မဝင်တာဘူးဟုတ်ကလားဗျာညကားလူချင်းပြီဆိုမှမြူနီစီပယ်ဝင်ရတယ်လို့ကြီးဗျာဟိနေ့ကတောကထန်တန်လောဘထန်နန်နဲ့နေဘူးမရှောင်မိုးရမရှောင် အပြင်းပွားထားတဲ့ပုံကိုတယောက်ဟာအပူပုတ်စုနေပြီအဲ့ဒါညကြတော့ဟောဝေလေလေးကလေတန်းဟိုလေကောင်းလေတန်းလေးဟုတ်ကလားထွက်လေလေးနဲ့လေသွေးလေပုတ်ကိုထုတ်ပေးရတယ်ဗျာဟုတ်ကလားဗျာဟေးဟေးအဲ့ဒီချိန်မှာတို့အလွန်ပင်မတဲ့ပုဂ္ဂိုလ်ကနှခေါင်းနဲ့မဆန့်တော့တဲ့အတွက်ပစာကြီးပါဟော့အိတ်တပြားပါသေးလားတို့ယောဂီတွေတော့ဟော့ကမကြပါဘူးဟင်ဟင်ဟင် အာမကြပါဘူးဗျာခင်ဗျာဘု து ဆောင်ပြောတာတော့မကြပါတယ်ဆိုတာဟာဒီယောဂီအနန္တအတုနာဘယ်လိုရှိတုံးကြာဟင်ကြားပါတယ်တဲ့ဟင်ဘယ်လိုဗျာဘယ်လိုဗျာဘယ်လိုဗျာအာအတုခန်းနေတွေလည်းဗျာကဲကဲဘောကူမှာဗလားခင်ဗျာဟောပိတ်ထားကြီးလားဟင်နှာခေါင်းနဲ့တွေမဆန့်တော့ဘူးလေအဲ့တော့ဘုဘုကပါစကပါထုတ်ထုတ်ပြရတယ်ဟုတ်ကလားဗျာ အဲ့ဒီမှာအပူအပုတ်ကုန်တဲ့အချိန်ဟာနိုးတဲ့အချိန်ပဲဟုတ်ကလားအဲအိမ်ကြီးကအပူပုတ်ကြီးတို့အဲအိမ်နောက်ကြဟုတ်ကလားဗျာအပူပုတ်နေတဲ့ပုဂ္ဂိုလ်အဲအိမ်ကြီးဟုတ်ကလားဗျာစိတ်မကလက်တော့တဲ့ဟိုရဟနာရှင်သခင်ကြီးတွေကြတော့အိတ်ကိုအိတ်တော့တထုပုတ်ပုံမှာအပူပုတ်မှာရှိတော့ပဲနဲ့ဟင်ပြီးတော့လည်းဟိုတနေကုန်လည်းသူတို့ကဝင်လေထွက်လေကိုအမျက်ရှူရှိုက်ပြီးတော့အပူပုတ်ကိုအောင်းခံလေဟုတ်ကလားဟင် အဲ့တော့သူတို့မှာအပူပုံလည်းအောင်းမခံဘူးပြီးတော့အပူပုံလည်းသူ့ဝင်နေမရှိတဲ့အတွက်တို့ရာနာရှင်တခင်ကြီးတွေကြအိတ်ဘူးဗျတို့ဝေဘူးဆရာတော်ဘုရားကြီးကငါဒီလောက်အိတ်တယ်လို့ပြောမသွားတာပဲရှိတယ်လူတယောက်ဟာတဲ့တရက်အတွက်ကို3မိနစ်အိတ်လို့ရှိရင်လုံလောက်တယ်ဟဲ့တဲ့ညီလောက်ပါတယ်သူယောဂီတွေသူပဲအိတ်တယ်လို့မပြောတာပဲရှိတယ်ထင်တယ်ဗျဟုတ်ကလားသူနားကြိမ်နေတာပဲရှိတယ်ဟောဟိုအဘူဘုံမှရှိပဲနဲ့သူတို့ဟုတ်ကလားဗျာ အဲ့တော့တို့ဒီအပူပုတ်အားကြီးရင်ကြီးသလောက်အဲ့အိမ်ကြီးတယ်အပူပုတ်အားနေတဲ့ပုဂ္ဂိုလ်နဲသလောက်တို့အဲ့အိမ်နေတယ်ဗျဟုတ်ကလားအဲ့တော့ဟောနိုးထတဲ့ချိန်ကြတော့အပူပုတ်ကင်းတဲ့ချိန်ကနိုးနိုးတဲ့ချိန်ပဲနိုးတာနိုးတာမထဖြစ်ဘူးစိတ်ကနိုးတာနှလုံးသွင်းဘူးခဏဟင်သိတာကြည့်ဟုတ်ကလားဒီနိုးစိတ်ကရင်စသေးဗျနိုးသိပြီးမှ ဖွင့်ရင်စိတ်နဲ့ဖွင့်နေဖွင့်နေအဲအဖေရင်သွားတာထင်ဗျာဟုတ်ကလားဗျအဲနိုးစိတ်ကရင်သွားတယ်အဲ့ဒီချိန်လေးဟာတို့အပူပုတ်ကင်းစင်ပြီးနိုးလို့ရှိရင်ကြီးကြီးလင်းလင်းလန်းလန်းဆန်းဆန်းဗျာဟုတ်ကလားအဲ့ဒါအဲ့လိုအားရှိတာလားနေ့ညကြတော့ဝင်လေထွက်လေကပုံမှန်မဖြစ်ဘူးလားဟေးအဲ့တဲ့ဖေးတဲ့ကတော့ကရှိသေးလားအဲတော့ကမရှိသေးတာဝင်လေထွက်လေကဟောနာပြီးနဲ့ချက်တိုင်းချက်တိုင်းနဲ့နာပြီးဟောပုံမှန်ကြ ဟုတ်ကလားဗျအဲအဲ့တော့တို့ဒီပုံမှန်ဖြစ်တဲ့အတွက်ချက်တိုင်ကနေပြန်ပြီးထုတ်ရင်အပူတွေအပုတ်တွေကုန်ပါသွားပြီထင်တယ်အဲအဲ့ဒီအပူပုတ်ကုန်လို့အားရှိတာအဲ့လိုအားရှိတယ်မထင်နဲ့ဟုတ်ကလားဗျအဲ့တော့တို့နေလာဒီလိုလေးအဲပုံမှန်လေးလာရှုနေဆိုင်နေဘယ်နဲ့တော့ဟင်ဟင်အပူပိုးအောင်းနိုင်ပါဦးမလားဗျာအောင်းနိုင်ပါဘူးဗျာဟင်တို့နေမှာအဲ့ဒီ ညအိပ်ပျော်သူတယောက်ရှူဆိုင်လို့မဖြစ်သေးလို့ဘာလို့မဖြစ်တော့ဟိုရွာထဲနဲ့ပြောလို့ရှိရင်တို့နိုးကလေးကဟိုတောကနှုတ်လို့နိုးတာများတယ်တင်လေဟိလူနှုတ်လို့နိုးတာလားတောကနှုတ်လို့နိုးတာလားဟုတ်ဗျာဘာလို့ဟောမှာလားနောက်တုံကြသွားပြီးကြာနေသူအဲ့ဒီတွေကဝင်လေထွက်လေလေရင်ညွန့်ကပဲပြန်ထွက်ရရှာတော့တယ်ချက်တိုင်းထိသွားနိုင်ရှာတော့ဘူးလေဘုံဟောဟာတို့အောက်ကဘုံဝင်လေးကပြည့်တင်ထားပြီကိုဗျဟုတ်ကလားဗျာဟိဟိ အော်အိမ်နေတဲ့အချိန်ကဒုက္ခလည်းမရှိဘူးလောဘလည်းမရှိဘူးကိလေသာကင်းတော့အော်သူ့စိတ်ကလေးနဲ့သူ့ကိုယ်လေးကြတော့ဟောရှူဆိုင်လုံးလေးကောင်းတာဗျာဟုတ်ကလားဗျာဟင်ဟောနေထတာနဲ့တို့ဟိုတောကကတစ်ချက်ဆောင်းလိုက်တယ်လောဘတစ်ချက်ဆောင်းလိုက်မယ်ဆောင်းတာနဲ့ဟောတို့ဝင်နေထွက်လို့ပုံမှန်ဖြစ်တော့ဘူးရင်ညွန့်လောက်ကပဲအဆင်းတက်လုံနေရတယ်ဗျာအဲ့တော့ဘူဘူအောင်မနေပြီဘူးလားဗျအင်းဒါကြောင့်ဘူဘူအောင်တာဒါ H H ချင်းရဲ့အကြောင်းကိုပြောတာလား ယောဂီတို့ကိုယ်တိုင်စိတ်ပြီးသားမှာတို့ပြောတာမယုံမှနဲ့ဟုတ်ကလားဟုတ်မဟုတ်စိတ်ကြည်သာဟင်အဲ့တော့တုတ်တည်တဲ့ဗျဟင်တိတ်နေတာလေးလေတမ္ပာနာကာတိကောင်းကောင်းကွယ်ကွယ်ပြားပြားသိအောင်လုပ်ပေးသားမှာဟုတ်ကလားဒီလိုအကြောင်းကံလေးသိသိချင်တာလေဟုတ်ကလားဗျာဟင်ပြီးတော့ဇာဂရိတီတဲ့နိုးလာတဲ့နိုးတာလေးကိုကောင်းကောင်းကွယ်ကွယ်ပြားပြားသိပေးသားမှာဟုတ်ကလားဗျာ နူးနေတဲ့အချိန်လေးလေဒီအဲ့မှာစိတ်ကလေးကအရင်နိုးပါလိမ့်မယ်ဗျဟုတ်ကလားဒါပြီးမှကိုကိုအဆင်းဆင်းဟိုအထာခိုင်းတာထင်တယ်ဗျာဟင်ဒီလိုပက်လက်ကြီးကနေချက်ချင်းကြီးမတ်တပ်ဖြစ်နိုင်မလားတဆင်ပြီးတဆင်ခိုင်းသွားတာထင်တယ်ဟင်တဆင်ပြီးတဆင်ခိုင်းသွားပါတယ်ပြီးတော့စိတ်ရောက်တဲ့နေရာမှာ စိတ်ကြောင့်ဖြစ်တဲ့လေရဲ့လှုပ်ရှားမှုကြောင့်ရုပ်လည်းအသက်ဝင်ရတာထင်တယ်ဟင်အပေါ်ပိုင်းကိုစိတ်ရောက်စိတ်ကထားပေလို့တဲ့စိတ် စေတနာလေးရှိရင်အပေါ်ပိုင်းကိုမှစိတ်ကြောင့်ဖြစ်တဲ့လေးကိုစိတ်တဝါရောလို့သုံးတယ်ဗျဟေးအဲ့ဒါလေးကြောင့်တခါလှုပ်ရှားပြီးတော့ထပေးရတာထင်တယ်ဟေးဒါပြီးတော့အောက်ပိုင်းကိုကြီးကိုထောင်ရင်တော့အထက်ကိုထူခြင်းတော့လက်ထောက်ခိုင်းလေးထင်တယ်ဟင်လက်ကလေးနှစ်ဖက်ထောက်ခိုင်းလေးလားအဲ့တော့လက်ကိုစိတ်ရောက်မှလက်မှာစိတ်ကြောင့်ဖြစ်တဲ့လေပြန်နံပြီးတော့တို့လှုပ်ရှားပြီးအသက်ဝင်ပေးရတဗျဟင် ဒါပြီးမှတို့ကိုကြီးပေါ့ပေါ်ကိုထောင်ပေးရတာထင်ဟင်ထောင်ပြီးတော့ယောဂီတို့အိတ်နေတာကြီးကတကားပေါက်နဲ့တဲ့ချင်မှတဲ့မှာပါဟင်ဟင်အဲ့တော့တကားပေါက်နဲ့မတဲ့ဘဲနဲ့ဒီလိုတဲ့တယ်ကြီးလှုပ်လိုက်ရင်ခြေကနာညံတော်လကောင်းဘေးနာညံတော်လကောင်းမျက်နှာအမှထင်မလားအဲ့ဒါကြီးကိုတကားပေါက်တဲ့အောင်စိတ်ကပဲတကားညွတ်ပြရတယ်ထင်မလားဟင်တကားပေါက်တဲ့သွားအောင်လေ အဲ့ဒီမှာစိတ်ကဒီကိုကြီးကိုအသက်သွင်းပြီးအဆင်းဆင်းခိုင်းလာပုံလေးမြင်အောင်ကြည့်ပြီးသားပါဟင်ဒါကိုသာဂရိတီနေတဲ့ကာလမှာပဲတံပသာနာခါရီကောင်းကောင်းကွယ်ကွယ်ပြားပြားပြီးအောင်လုပ်ပြီးသားပါဟုတ်ကလားဟင်ဟင်ဘသူဒီနိုးတယ်လဲဘသူဒီထတယ်လဲမိကိုရှိဦးမှာပဲလေအဲ့ဒီမှာစိတ်ကလေးနဲ့ကိုယ်လေးနဲ့ဟိုနှစ်ဦးပေါင်းပြီးတော့ဟင်အတိုင်ဖောက်လုပ်ပြီးတော့ထားရတာလေးတွေမြင်လာပါလိမ့်မယ် ဟုတ်ကလားဗျာဟင်ပြီးတော့ဘာပိတီတဲ့ပြောတဲ့ဆိုတဲ့ကာလလေးလေပြောသူ့ရဲ့ပိုင်ရှင်မြင်အောင်ကြည့်ပေးသားမှာဟင်တို့တော့တို့အားထုတ်တဲ့ယောဂီမှာအပြောပါအောင်မလုပ်ကြည့်ရခင်ဗျာဟုတ်ကလားဟင်အပြောပါအောင်အလုပ်ကြည့်တယ်ပြန်မှားရတာပဲမဟုတ်ဘူးလားအင်းပြောတာကဟိုပညာတာပြောနိုင်လားပရမမပြောနိုင်ပါဘူးတို့ခုဟောနေတာဒီပြင်တရားမဟောနိုင်ပါဘူးပညာ ကိုပဲပြောနေရတာပါတရားကယောဂီတို့ထဲမှာထင်တယ်ဟုတ်ကလားဟင်ထိုင်တော့နာကျင်ကြိုက်ခဲမှုတွေမပေါ်ဘူးလားနာကျင်နာကြိုက်တာဒါတွေကပါဘူးလားအဲမခန္ဓာတာတွေကပါဘူးလားအဲ့ဒါတရားတွေမဟုတ်ဘူးလားအဲ့ဒါမှဓမ္မကတိကအဖြစ်အဲ့ဒါအတွင်းဓမ္မကတိကကျွတ်တို့အပြင်ဓမ္မကတိကမှန်ပေါ်နေရဟင်အတွင်းဓမ္မကတိကတော့တိတိကျကျကြီးဟောတာထင်တယ်နားလားခင်ဗျားတို့ဟင် အတွင်းဓမ္မကတိကခေါ်တဲ့တရားကိုနာရလားပြောတာနှဟုတ်ဖင်နာတာပြောတာမဟုတ်ဘူးဗျာအာဟိုဗျာသူတို့နာရကရောသွားပြီဗျာဟင်ဟင်အတွင်းဓမ္မကတိကကမဟောဘူးလားကျုပ်ကဟောရနာကဟောလို့ဖောက်ပြန်တယ်ဗျာဟောလို့နာတယ်ဗျာမဟောဘူးလားအဲ့ဒါပရမစိတ်တွေပဲအဲ့ဒါအတွင်းဓမ္မကတိကဟုတ်ဗျာအဲကျွတ်တို့ကအဲပရမဟောနိုင်ဘူးဗျဟင်ပညာလောက်သား ဟုတ်ကလားဟောအတွင်းဓမ္မဂရိကတော့ဗျာပရမစေဓာတ်နှစ်တည်းကြီးတဲ့ဟောချတာဟင်နာဟောနာကြရလားဟင်နာရာနာရာပါဘုရားမနာမိပါဘူးရှောက်အောင်ပါပါဟင်နာရာပေမှနေရတာလေသူဟောတဲ့တရားမနာလိုက်ဘူးထင်တယ်ဟုတ်ကလားဗျာဟင်အဲ့ဒါအတွင်းဓမ္မဂရိကလေသူတရားကိုဒါခမရတို့ကြားယုံနဲ့မပြီးနဲ့နာယုံလောက်နဲ့မပြီးနဲ့သူတို့ပါတော့အတွင်းသဘောကိုမြင်အောင်ဟုတ်ကလားနာယူသားမှာ အဲ့ဒါကိုကိုကိုကတွေ့တယ်ကိုတွေ့တရားထင်အဲ့ဒါကိုတွေ့ရစိတ်ကူးရင်လို့မရဘူးနာတာစိတ်ကူးရင်လို့ရတာအဲ့ဒါကိုတွေ့တရားမဟုတ်ဘူးလားဗျဟင်နာရုပ်ဒီဖောက်ပြန်လာတော့သဘောဆိုတာသူဟောပြနေတယ်ထင်တယ်ဟင်အဲ့ဒါတရားပဲဗျအဲ့ဒါမှအတွေ့ဓမ္မပတိကအပြင်ကတော့ဒွေခုလာပြီးအင်းဟောပြောနေတာတွေလည်းပဲပညာတွေပါယောဂီတို့အချင်းချင်းပြောနေတာလည်းပညာတွေပဲပြောနိုင်ပါတယ် အဲ့တော့ပရမရှာနေရတဲ့စကြက်မှာပညာဝင်လာရင်ပြက်မယ်ဟုတ်ကလားဗျဒါပရမရှာတဲ့စကြက်ကိုဗျဟင်အဲ့တော့ပညာကွက်ကိုမဖော်လိနဲ့ဟုတ်ကလားဗျာတို့တော့သူကပြောနေတဲ့ချိန်လေးကိုပြောစိတ်ကလေးနဲ့ပြောရုပ်ကလေးနဲ့အတိုင်ဖောက်ယူပြီးတော့ငါဒါပြောပြီးသားဆိုမှပါစကလှုပ်ရတာတယ်ဟုတ်ကလားဗျာစိတ်ခိုင်းတာကိုလှုပ်ရတာလေဒါမြင်သိကျင်တာဟုတ်ကလားပြီးတော့တုံနိဘာဝေတဲ့မပြောမဆိုဟင် ကိုတူးတဲ့ဖိတ်ဖိတ်နေတဲ့ချိန်လေးလေတာမဘာနာကာတွေသိအောင်ပြုပါတဲ့ဟုတ်ကလားဟင်ဒါကအထွေထွေမူရာပိုင်းမှာသဘောပေါက်ကြပါပြီဒါရင်တရေတာအတွက်ကိုထိုင်ကမထံပညာကမထံကလွယ်လို့ကျန်တာတွေအကုန်လုံးထင်ဗျာဘာကြံမေးတော့ကမ်းကြံဟင်အိယာနိုးထားခြင်းကနေပြီးအိယာတဲ့ဝင်ခြင်းအထွေအထိဟုတ်ကလားလား အေးရေချိုးတာလေးတွေဟုတ်ကလားအာဟာရသုံးဆောင်တာလေးတွေအငြိကြီးဆုံးတာလေးတွေအကုန်လုံးတင်ပါဗျာဟင်အကုန်မှားရမယ်လို့ဆိုလို့တဗျာဟုတ်ကလားအဲ့တော့တို့ဒီနေရာလေးအကုန်လုံးတဲကသိတာအောင်ဆို စားတာလေးတစ်ခုအင်းဆွေးနွေးကြည့်ဆိုယောဂီတို့မနဲ့ဆို9နာရီဆိုဒီကနေပြီးဘောဓနာဆောင်သွားတာတယ်နေကြတော့ နေ့ဟုတ်ပြီနေ့10နာရီကြတော့မိမိအဆောင်ကနေပြီးဘောဓနာဆောင်ပွားတာထင်မလားဟုတ်ကလားဗျဟင်အဲ့ဒီချင်းဂျာကမ္မထာများရှိသေးလားဟင်ဘာတော့ဂျာကမ္မထာကတို့တို့ကတော့ဟိုသူတို့ဌာနေခေါ်တဘောဗျမဟာသီရဲ့အမြင်နေတဲ့တန်ဃာတော်တွေလေ24ပါးရှိသေးဟုတ်ကလားသူ့ဝေယဝသနဲ့သူရှိသေးအဲ့ဒါကတို့အထက်ဆုံးတစ်ကြောင်းပါ တို့ကဖိလိပိတပါးလုံးမှာပါတယ်ဟုတ်ကလားဟိုတတုတ်လျင်သူက200ပဲဆက်ပါတယ်ဟိတိတိကအဲ့ဒီမှာတို့ကစားအဲ့တော့တို့ဆယ်နာရီဆိုရင်ဟိုဌာနချုပ်ကအုံမောင်ကြီးနဲ့အချက်ပေးတယ်တို့ဘက်ကကြီးကြီးကြီးနဲ့အချက်ပေးတယ်ဟင်ဟုတ်ကလားဗျာအဲ့ဒီမှာသုံးမျိုးတွေ့ကြရတယ်ဟိုအာထုတ်စွာတနေ့တာ ရှိတဲ့တို့အာဟာရလေးစားထားတာလေးကိုကြံရင်ညှစ်တယ်လို့ညှစ်ထားတာအာကိုညှစ်ထုတ်ထားတာတင်ဟဲ့ဟေးည9နိုင်လဲထိုးရောပက်လက်ကြီးကိုလန်ရောထင်ဗျာဟုတ်ဗျာဟေးမနေ့4နိုင်တို့ကတော့ဟိုတန်ချဲဆက်ဖွင့်တဲ့ဗတိနဲ့ပြောရင်အာမရှိရတဲ့ဗတိကြီးနဲ့ဖွင့်ရတယ်လို့ဦးကဂလောက်ဂလောက်နဲ့ညီသေးဗျာဟေးအင်းဖောင်းနေဆိုဂလုံးဂလုံးဂလုံးတက်လာဗျာပိန်နေဆိုဂလုံးဂလုံးဂလုံးကြလာဟုတ်ဗျာ၄နိုင်ကစာလုံးဝင်နေဘူးတဗျာ ညာအားလည်းကုန်ဟိုဟိုကြံညစ်တလို့ကိုညစ်ခံတာအဲတော့တို့ကအဲတုန်းက30ရှင်နေကိုဗျတို့အထက်မှာက60 90နှစ်98တိပါသူတို့ကြတော့ရုပ်ဓာတ်ကမတောင့်တင်းတော့စိတ်ဓာတ်လည်းမတောင့်တင်းဘူးကြီးပြီးကြီးဒေါင်နဲ့ခေါက်ရင်ဟိတေတီကိုတက်ကနေတက်နေအောင်ဟိုနာလမ်းမှာသွားထီထောက်ဖောက်ဟဲ့ဟိုဆုံးပြောင်းတဲ့နီးနီးကိုထီထောက်ဖောက် ဟေ့တို့ကတော့ဟုတ်ဘူးအခန်းထဲကချိုးရီသုံးသားပေတွေကကြီးစီတန်းမဲနာထောင်အဲ့ဒါဂျာကမထံကြီးစီတန်းကမထံဟုတ်ပါသေးလားတို့ဟာတွေခမရတို့စောင်းပြောတယ်မထင်နဲ့နော်ဟေ့ကြီးစီတန်းကမထံအဲ့ဒါဂျာကမထံဂျာကမထံအဲ့တော့ဟိုဘက်ကဌာနချုပ်ကအုံမောင်ကြီးကဒိုးလဲခောက်လိုက်တယ်တို့ကြီးစီကတစ်ချက်နောက်ကျနေတာသိမခံနိုင်ကြီးစမ်း ဘာများလုပ်နေချလို့တော့ဟုတ်ကလားဗျာဟိုတော့အုံမုံကြီးတို့လည်းခေါ်ပြီးတရားလည်းကွန်လည်းညီမကျေနပ်တာဟုတ်ကလားဗျာအဲအဲ့လောက်ဗျာဟင်မနေ့ကြတော့တို့ဒီဓမ္မယုံမှာသူကဟိုတိုင်ခတ်နာကြီးရှိဗျအဲ့ဒါကြီးကငါးနာရီချက်ပေးတကူဒုံတန်းနဲ့ဆိုဟိုကကြီးစီကမခောက်သေးရင်ဟာဂျာကမထောင်းဝင်လာရုပ်ဟာဒီကငါးနာရီချိုးနေပြီဟိုကခောက်သေးဘူး အာဈာကမထံပါသေးဗျာတို့ဟာတွေရောပါသေးလားမပါမမထင်မဟုတ်ဗျာဟင်အဲ့တော့တို့ကတော့ဟိုတက်ကြီးအိုလောက်တော့အိမ်နေပြဖူးပေါ့လေအခန်းထဲကတကားပိတ်ပြီးတော့ဟုတ်ကလားအတွင်းပုတ်ပုတ်နေတာဟုတ်ဗျာဟိုတက်ကြီးအိုတွေကတော့အတွင်းကုန်ပုတ်နိုင်ဘူးအပြင်ကိုကြွတဲ့နေလို့မဟုတ်ဗျာအဲအဲ့ဒီကသွားကြရောငေရာလေးတွေကရုပ်တစိတ်တတို့တခိုင်မှာ သွားတာသွားတာမှမလို့ဘူးပဲလမ်းနဲ့ညာလမ်းနဲ့တဲ့ဒုက္ခသူ့နောက်ကသွားခုမှမြအမှတ်ယူနေလိုက်တာဘေးရတယ်ကိုယ်ကိုယ်တက်သွားဟုတ်ဗျာအရေးတမဒီယောဂီကဟင်အမှတ်ယူနေသေးတာဆိုအဲ့ဒီမှာအရွယ်စကားပြောတာကိုသွားမြင်လေယုဒ္ဓပိဋထိုင်ကပုံရင်လေအဲ့တော့ကြီးမှဘာဝနာတော့မဟုတ်ဘူးကြက်ကြက်ငယ်ဒီဘူကောင်းဟုတ်ကလား အဲငယ်တဲ့ပုဂ္ဂိုလ်ကိလေသာနဲ့တို့တော့မချေဘူးဟုတ်ကလားဟင်ပြီးတော့တို့ဟော်မုန်းဓာတ်တို့တော့ဖြုံသွားပြီတောင်းတို့ကတက်သေးတယ်ရုပ်တစိတ်တခိုင်ကမို့တိတ်လို့ဗျဟုတ်ကလားရုပ်တမခိုင်ကရင်စိတ်တခိုင်ရင်ရုပ်တကိုဆောင်လို့ရပါတယ်ဟုတ်ကလားရုပ်တစိတ်တခိုင်ကမှဟောအာထုတ်လို့ရတယ်ဟုတ်ကလားဗျာဟင်တို့မှာအဲ့လောက်ထိချစ်ခဲ့တယ်ဟုတ်ကလားဗျအေးအဲ့ဒီကသွားရော သွားတော့ဟိုးကြဟိုသွားတော့ကဘယ်သူသွားတာဟင်ထားပါတော့ဟိုဖဝါနှစ်ဖက်သွားရတယ်ထင်ဟုတ်ကလားဖဝါနှစ်ဖက်သွားရတယ်အဲကိုသားမဲ့နေရာရောက်တော့ဘယ်နဲ့တော့ဟင်ဖဝါကထိုင်မလားတင်မကထိုင်မလားโอ้ผวาตัวดาตู้ไว้ไข่ไม่สิบ่หิหิตัวดอกผวาเปียงาดอกตินบาเปียဟုတ်ကလားဗျ အဲဒီမားကဟောထိုင်ရတယ်ဗျဟင်ကိုသားမဲ့ပကံပြားနဲ့တက်အောင်ဟင်ဟင်ဒီမားကထိုင်ပေးရတယ်ဟုတ်ကလားအဲထိုင်ပေးပြီးကြည့်လိုက်တော့မျက်စိအားကြည့်တာထင်တယ်ဒါကသမင်းခွက်ဟင်းခွက်တောင်ဒါဘာဟင်းဘာဟင်းဘာဟင်းဘာဟင်းကျုံမှာပါဗျာမှတ်ပေးရသေးတယ်ဟုတ်ကလားမကြည့်ဘူးပေါ့ယောဂီတွေဟင်းခွက်မကြည့်ဘူးလားတွေ့ရရောက်ပါ နော်ထို့လို့တာလားကြည်သေးလားအာဟုတ်အာဟုတ်ပါမလားဗျာအတဲ့ရလိုက်တာဟုတ်လို့လားဗျာဟိဟိဟာမဟုတ်ဘူးတဲ့ဘယ်နဲ့တော့ကိုကြိုက်တာလိုက်တာမဟုတ်ဘူးလားအဲ့တော့ကိုကြိုက်ဟင်းပါမပါကြည့်ရသေးတယ်ဗျဟိဟင်းဘယ်နှခွက်ငါးခွက်ဆိုရင်ငါးမျိုးလုံးစုံအောင်ကြည့်ဗျဟင်ကြည့်ပြီးတော့စိတ်ကဘယ်ဟင်းကြိုက်တယ်ဆိုမှဟင်ဟုတ်ကလား လက်ကယူပေးရတာထင်တယ်စိတ်ကကလေးနဲ့တူတယ်လက်ကမိခင်နဲ့မတူဘူးလားတူတယ်ဟုတ်ကလားဗျာအဲစိတ်ခိုင်းတာလေးကိုနှိုက်ပေးရတယ်ဟုတ်ကလားနှိုက်ပေးကောအဲနှိုက်ရကနေဟိုသူလေတင်တော့ပါလာတော့အမခိုင်းတယ်ထင်လေအဲအမခိုင်းလို့မြောက်လာတော့သူ့နေရာရောက်အောင် အကွေးခိုင်းနေထင်အဲအကွေးခိုင်းလို့သူ့ပကံနဲ့တဲ့တဲ့ရောက်ပြီဆိုတော့အမှောက်ခိုင်းလိုက်ပြီးထင်တယ် အမောက်ခိုင်းပြီးမင်းဇွန်းပြန်ထားအောင်ဆိုတော့ထားရသေးတယ်နဲ့ထားပြီးငါဟာနေကျွေးစမ်းဆိုဟုတ်ဟင်အဲ့တော့နေကျွေးတော့နေပြီဗျာဟုတ်ကလားနေတော့ဘသူကနေတော့လက်ကနေတယ်ဟိုလက်နေတာလက်စားပေါ်ဗျာဟင်ဟင်လက်နေတာလက်ထက်ထည့်လို့ရသလားညဘူးဟင်မဲ့လက်ကနေပေးရုံမဲထင်တယ်အစားလေးတစ်ခုစားလေးတစ်ခု ဒီကခန္ဓာကိုယ်စုံနဲ့လေဖဝါကသွားရသေးကိုကြတော့ဒီမက ထိုင်ပေးရသည်ကိုကြတော့လက်ကလိုချင်တာကောခန့်နေဖတ်ပေးရသည်ဟုတ်ကလားဒါပြီးတော့ဗျာမျက်စိကကြည့်တော့ဒါပါဟင်းပါဟင်းဒါကဘယ်လိုဘယ်ထမင်းပါမျက်စိကကြည့်ပြီးတာဗျာဒီလိုဆိုတော့မျက်လုံးနဲ့ထဲလိုက်ကြဆိုထဲလားဘယ်ထဲတော့ဟောပါသာထဲထဲရတာဗျာဟင် အဲ့တော့ဗဇတ်တဲ့တဲ့ဗဇတ်ကပိုင်နာဗျာပိတ်ပြီးဒီလိုကြီးနေလိုက်တာပေါ့နေရောလားပိတ်ပြီးဘသူခိုင်တော့အဲအထက်အန်နဲ့အောက်အန်ခိုင်မဗျာဟုတ်ကလားဗျာအဲညက်တော့အထက်အောင်အောက်အောင်ဒီအေးပြီးရောလားပါလို့ရသေးတော့အမျိုးခိုင်ပြီဗျအဲ့တော့ရှာလေးအလုပ်လုပ်ပေးရတယ်ထင်မဗျာဟောအစာလေးတစ်လုပ်စားဖို့ရဟုတ်ကလား ဆရာကအရသာလေးတခုသိဖို့ရဟိဒီဟာခန္ဓာကိုယ်ကြီးလဲဖဝါနဲ့ရွှေ့သွားရပြီဟိုကြလည်းတင်မကထိုင်ပေးရပြီမျက်စိကကြည့်ပေးရပြီဟုတ်ကလားလက်ကလည်းအမျိုးမျိုးဖုံဖုံလှုပ်ပေးရပြီအဲသွားတွေကလည်းဝါပေးရပြီဟုတ်ကလားဟိအရသာလေးတခုအတွက်ဒုက္ခတစ်ခုရဖို့ရတဲ့ဒုက္ခဘယ်လောက်များသလဲဟင်ဟင် ဒါသူများချက်ထားတာလေးထိုင်စားတာပြောတာဟင်ကိုကိုယ်တိုင်ညဆံဖြစ်အောင်လုပ်ရရင်ဟင်ကိုကိုယ်တိုင်ဖြီဖြစ်အောင်လုပ်ခဲ့ရရင်ဟုတ်ကလားဗျာဒါမြင်သိချင်တာပါဟင်ဟင်သာရမတာကအပြင်းပြမှာခိုင်းတာမဟုတ်ဘူးဟုတ်ကလားဗျာဒါလေးတို့သိဖြစ်ချင်တယ်ဟုတ်ကလားဗျဟင်စိတ်ကလေးပြီး ကိုကိုသူ့ဆရာဆရာနိုင်ငံနိုင်ငံလျှောက်ခိုင်းသွားတာထင်တယ်ဟိဟုတ်ကလားဟိုလိုဘောဓနာဆောင်ကိုဘယ်နဲ့တော့တင်မနဲ့သွားလို့မှမရဘူးအဲ့တော့ဘောဓနာဆောင်ကိုဖဝါမှသွားနိုင်တယ်ဆိုတော့သူသိတယ်အဲ့တော့သူ့လူကြီး သူသိတော့ဖဝါထုတ်ပြီးတုံသွားတယ်ထင်တယ်စိတ်ကဟိကိုကြတော့ဖဝါနဲ့ထိုင်လို့မရဘူးတင်မနဲ့ထိုင်မှဆိုသူ့လူကြီးသူသိတယ်အဲ့တော့တင်မခိုင်းရမယ်ထင်တယ်ဟုတ်ကလားဗျ ဒါပြီးဒါကဘာဟင်းဘာဟင်းဘာဟင်းဒါပြီးရင်တော့သူ့လူကြီးမျက်စိကကြည့်ခိုင်းမှတော့သိမှာဆိုသူသိတယ်အဲ့တော့မျက်စိလှန်ခိုင်းညာရောထင်ညာအဲမျက်စိကခိုင်းတော့ဒါကဘာဟင်းဘာဟင်းဘာဟင်းသူသိသွားပြီပြီးတော့မျက်စိနဲ့အကောခါခိုင်းလို့မရမှန်းသူသိတယ်အဲ့တော့တချို့လဲဘယ်လက်တန်တော့ဘယ်လက်ခိုင်းတာထင်ဗျာတချို့ညာတန်တော့ညာခိုင်းတာထင်ဗျာဟုတ်ကလားလက်ဖြစ်ပြီးရောဟုတ်ဘူးထင်ဗျာသူတန်ရခိုင်းသွားတာထင်ဗျာဟုတ်ကလားဗျာ ဒါပြီးကောခပြီးဒါသူကခွန့်ပေးုံထိသူ့တောင်းဒါလေးတော့ပဲတတ်နိုင်မလေဟုတ်ကလားသွားဖို့ကြတော့သွားကတောင်းဟင်ရှိတယ်သွားတာလည်းတတ်နိုင်တယ်ဒါကိုတို့သူ့သူ့ကိုကြီးကိုသူ့စိတ်ကသိကြပြဟင်အဲ့တော့ဆံညာဆံညာသူခိုင်းသွားတာတင်တယ်ဟင်အဲ့တော့ခိုင်းနာကဘသူတော့လောက်ရတာကဘသူတော့ခံစားသွားတာကဘသူတော့ဝေဒနာဘသူပါတော့ အောင်မဝေဒနာကြီးရမလားဗျတဏှာမပါဘဲနဲ့ရမလားခင်ဗျဟင်ဟင်စားကျင်တာကသူရတဏှာကထင်တယ်ဟင်အင်းတဏှာကဟိုကြိုက်တာလေးဟာစိတ်နဲ့သွားပေါင်းပြီးကြိုက်စိတ်ဆိုပြီးတော့စိတ်ကိုစီးယုံတာထင်မပြဟုတ်ကလားဟင်သူကြိုက်တာတွေကသူကြိုက်ယုံနေပြီးမှပြီးပဲဟိုစိတ်ပါမှပြီးမှထင်တယ်အဲ့တော့ဒီကိုယ်နဲ့ဒီစိတ်မှာဘသူဘူတုံးဆိုတာသူလှမ်းကြည့်ဟုတ်ကလားဗျအဲ့တော့စိတ်ကဘူ ဟေးကိုကတပည့်ထင်တယ်ဟေးအဲ့တော့ဘူကိုသွားပြီးပြီးယုံပြီးကတာထင်တယ်ဟေးဟေးဘူပိုင်ရင်တရားလုံးပိုင်တာမဟုတ်ဘူးလားအဲအဲ့တော့ဟောစိတ်ကိုသွားပြီးတော့ကြိုက်တာတရားပြီးယုံတော့ကြိုက်စိတ်ဟုတ်ကလားဗျာကြိုက်စိတ်ကလေးပူဇာတဲ့အတိုင်းစိတ်ကလည်းလိုက်လုတ်ပေးရတာထင်မလားဟုတ်ကလားဗျဟေးအဲ့တော့ဟောခိုင်းနာကစိတ်ဗျလုံရတာကယုတ်ဗျခံစားသွားတော့တဏှာဟင် ဟေးဝေဒနာပြည့်စရာတဏှာရှင်တယ်တတိမပါတဲ့ပုဂ္ဂိုလ်ဝေဒနာပြည့်စရာတဏှာပဲသွားမှာပဲဟုတ်ကလားတကယ်လို့ဝေဒနာပြည့်စရာတတိမရင်ဝေဒနာပြည့်စရာတတိထင်ဟုတ်ကလားဒါတော့တို့ခုဒီဘောဓနာဆောင်ကြတော့ဒီတို့ဟိုစခန်းနေမှာကြတော့ဝေဒနာနောက်မှာတဏှာမကောက်အောင်တတိလေးနဲ့လုပ်နေရတာထင်တယ်ဟေးဝေဒနာပြည့်စရာတတိဒီလိုထင်တယ်ဟေးခံစားတဲ့နောက်မှာတတိပါနေရမယ်ထင်တယ်ဟေးဝေဒနာပြည့်စရာတဏှာအဲ့ဒီဘက်ကိုဆက်မသွားအောင်လေ ဟေးအဲ့တော့ဝေဒနာပစ္စယတတိဆိုလို့ရှိရင်ခံစားပုံခံစားနည်းတွေမသိနိုင်ဘူးလားဟုတ်ကလားဗျအဲ့လိုခံစားပုံခံစားနည်းသိတဲ့ယောဂီတယောက်ကြတော့လူဘဝရောက်လို့လူသာစားနေရတယ်ဆိုဒါလေးမသိနိုင်ဘူးလားတော့အသာစားနေရတာလေးဒီလူဘဝအင်းတို့ပါတော့လူဒုက္ခအစာကြောင့်ဖြစ်တဲ့ဒုက္ခတွေဖြေသိမ့်ဖို့ရာခံစားနေရသည်ဒါလေးကောပေါ်နိုင်ဘူးလား ဟုတ်ကလားဗျလူဘဝရောက်လူသားထက်ရမှာတင်တယ်အဲခွေးဘဝရောက်တော့အဲနတ်ဘဝရောက်တော့ဟောဗျာဒီလိုဆိုဘယ်ဘဝရောက်ရောက်ခန္ဓာရှိရင်ခန္ဓာဒုက္ခခံရသည်ဟင်ခန္ဓာဒုက္ခမမြင်နိုင်ဘူးလားဒါဝေဒနာပစ္စယတတိဒါခန္ဓာဒုက္ခမြင်သိခြင်းလို့ဟုတ်ကလားဗျာဟင်အဲ့တော့တို့အစာစားတာဒီကောင်းလို့စားတာလား မကောင်းလို့စားတာလားကိုကြိုက်တဲ့ဟင်းလေးနဲ့လည်းပြင်ထားပြီဆိုပါတော့ဗျာဟေးခတွင်းတွင်းမဲ့ဟင်းလေးတွေနဲ့ပြင်ထားတယ်ဗျာဟေးဖုံးလေးတွေကလည်းနုပညံပဟုတ်ဗျာဟင်းလေးတွေလည်းကြည့်တော့ကိုကြိုက်တဲ့ဟင်းလေးတွေကြီးတဲ့အဲ့ဒါလေးပြင်ထားတယ်ယောဂီတို့ ကောင်းလို့စားတာလားမကောင်းလို့စားတာလားဘယ်လိုဘယ်လိုဟောဗျာ ဒါဒါခမားတို့ဖြေတာဟင်မူရင်းကိုစစဉ်းစားပါဟင်အစာအိတ်ကဆာလွန်လုံးလို့စားရတာလားမဆာဘဲနဲ့စားတာလားအဲ့တော့ဆာလောင်မိုးသိပ်ပြီးဦးတကြုံကြုံဖြစ်နေတာကောင်းမလားမကောင်းဘူးလားဟင်အဲ့တော့ခါလုံလုံးလို့ကြွားစားရတာကိုကောင်းလို့စားသလားမကောင်းလို့စားသလားဘယ်လိုဘယ်လိုဟောဗျာခုစေတမင်ခုစားလေးကျော် ခုနတော့ခုနကောင်းစားတို့ဟင်ခုနတော့ကောင်းစားတို့မူရင်းကမကောင်းလို့စားတို့တော့ဝေဒနာပစ္စယတတိမရှိတဲ့ပုဂ္ဂိုလ်တဏှာလိုက်သွားတဲ့အတွက်အဲ့ဒီမှာကောင်းလို့သွားဖြစ်တာဟုတ်ကလားမူရင်းကတော့ခန္ဓာဝင်ခန္ဓာဒုက္ခထင်တယ်ဒီအစာမမတိမ်ဒီသာလောင်မှုဆိုတဲ့ဟိုဂီလာနာပိပါဒလွတ်ပါမလားသာလောင်မှုဒီမူသိမှုကလွတ်နိုင်ဘူးဒီလိုဆိုတို့သူ့မိပြီးတို့အများထုတ်ရမှာထင်တယ် ဟင်တရားကြောင်းနေသိတာတို့ဒါအမြတ်ထုတ်တာမဟုတ်ဘူးလားအင်းတို့လေဒီဆရာတော်ဘုရားကြီးပြောတဲ့အတိုင်းဆိုဟိုဟိုအဖြန်းနဲ့ငှားထားတဲ့နွားကြီးကိုကိုယ့်လက်ထဲရောက်တုံးဟင်တံမိုးကြီးအောင်ခိုင်းရမှာတဲ့ဟုတ်ကလားဟိဒါအဖြန်းနဲ့တင်တယ်ဟဲ့ဟင်ဟိုတို့ဟိုအငှားနွားကြီးများဆိုရင်မိုးတစ်ဖြတ်တို့ဖောင်းတစ်ဖြတ်တို့မရှိဘူးလားအဲ့လိုငှားထားတဲ့ဟာပြီးကိုယ့်လက်ထဲရောက်တုံးကိုသူ့ကိုမှီ၍တို့အမြတ်ထုတ်အောင်ခိုင်းရတာမဟုတ်ဘူးလားတို့ဒီမှာလဲခန္ဓာဝဉ္ကြီးကအသက်ပိုင်းခြားဆိုတဲ့အဖြတ်ရှိတယ်ထင်လား အဲ့ဒီတွင်းကိုတို့အတွက်အမြတ်ထုတ်အောင်ခိုင်းဖို့ဒီအစာစားရတာဗျဟင်ဟင်မူရင်းကိုမေးကြည့်ရင်တော့ဆာလိုစားတာဗျဒီလိုဆိုရေချိုးတာဟောကောင်းလို့ချိုးတာလားမကောင်းလို့ချိုးတာလားဘယ်လိုလဲဗျဩဒီတော့အိုက်နေတာကြီးဟိုရေလေးများအေးအေးလေးနဲ့ဆိုအလွန်အရသာရှိတကူဗျကောင်းလို့မဟုတ်ဘူးလားအာရိပ်မိသွားပြီနဲ့တူတယ် ဒုရှိမှုပြောတာနေမှာပါဟိုကြိုက်ကြီးချွာတာရတာရှိစားဗျာတဲ့သူပေါ့ဘယ်လိုလဲအာဒီယောဂီတွေမို့အမှန်တိုင်းပြောသလားအောင်မေညာတာပါပဲဟင်မကောင်းလို့ချိုးတာတဲ့မထင်မောင်းဗျာဟင်ဟင်ကောင်းလို့ချိုးတာလားမကောင်းလို့ချိုးတာလားမထင်မောင်းဗျာတို့တော့ကောင်းလို့ချိုးတယ်ခင်ဗျပါဘယ်လိုဗျာဟုတ်ဟုတ်ပြီဗျာ မူရင်းကတော့အလုံးကိုအိုက်လုံးလို့ပူလုံးလို့ခင်းရဲလုံးလို့ချိုးရတာဒါတော့ရင်နဲ့တွေ့တဲ့အခါဝေဒနာနဲ့တွေ့တဲ့ချိန်ကျတတိမပါတဲ့ပုဂ္ဂိုလ်တဏှာပဲကူးသွားပြီလေအဲ့တော့ရေချိုးရတာအရသာရှိအလုံးကောင်းအဲ့လိုဖြစ်သွားဟုတ်ကလားဗျာအဲ့တော့ဒီတို့ခန္ဓာဖြစ်စဉ်လေးသူ့ရဲ့မူရင်းဒုက္ခကသာပြီးအဲ့ဒီဒုက္ခကိုဖြေသိမ့်တဲ့သာမူဟုတ်ကလားဗျာရေချိုးရေသုံးတာမူဒါတန်ပညာတွေထင်တယ်ဟိ ဒါလေးလေကောင်းလို့တို့သုံးတာလားမကောင်းလို့သုံးတာလားဆိုယောဂီတို့ကိုယ်တိုင်မြင်အောင်ချုပ်ပေးသားမှာတို့ဒီမှာရင်တကယ်လူပဲလုပ်မနေသားမှာ ਨੇ ဟင်ကိုဒီမှာတော့တကယ်လူပဲလုပ်တာချင်းအဲလုပ်မနေနဲ့ဟောကိုတို့ကြရင်ကြည်သာဟုတ်ကလားဗျာဟင်အဲ့တော့တို့ခန္ဓာဝန်ခန္ဓာဒုက္ခကြီးထံပိုးပြီးတို့ဘဝဆိုတဲ့ဖြစ်စဉ်ခကြီးတိုင်သွားနေရတာတင်တယ် ဟေးအဲ့ဒီမှာအမျိုးမျိုးထင်တယ်ဗျာဟေးဟုတ်ကလားလင်းသဘောမကျကွာလိုက်ရပါတယ်မရသဘောကျကွာလိုက်ရပါတယ်သားသမီးလည်းသဘောမကျသေးရင်ပဲ့နေတော့အမွေပြက်ကကျင်ညာလိုက်ရပါတယ်ကိုယ်ခန္ဓာကိုယ်ခင်ဗျားတို့ကွာကွာကြည့်စမ်းရလားဟင်ရပါဦးများဟင်သေဒီပေါင်းမှထင်တယ်ဟင်ထင်ရပါညောင်းတော့ငါညောင်းမိထပေးစမ်းဆိုတော့ဘယ်နဲ့တော့ ဟင်အဲအထဘုရားကနေပြီးငါနည်းနည်းပင်မတယ်ဟိုတို့လက်လျောင်းပြီးကန်းဆိုတော့ဟောတော်တော်ပူလုံးကိုငါရေချိုးပြီးကန်းဆိုတော့အဲရေချိုးပြီးကန်းဆာတယ်ဆာပြီးကန်းအဲဆာမှန်ပြီးသေးဘူးတခါနောက်ဖေးသွားခြင်းလေခင်ဗျို့ဟင်ပဲ့နေတော့တို့ထူနေမူရပိုင်းအလုပ်တွေဘလောက်များတော့ဖြစ်အဲ့ဒါဒီအကုန်လုံးမှတ်ခဲ့တာဟင်ခန္ဓာဒုက္ခကြီးကိုမကွာနိုင် မပြတ်ဆဲနိုင်တဲ့အတွက်သူ့အလိုလိုက်ပြီးတို့ပေါက်နေရတာထင်ဘယ်နှခါခင်ဗျားတို့ပေးဘူးတော့ဟင်ဥမာမထိုင်းနေတဲ့နားတဲ့သူကထားချင်းပြီးပြောထားနဲ့ပေါ်ရဲလားဟင်ဒီလိုဆိုဒီဒီမောဘာလို့ချီတလုံးကြီးကွဲတော့မှပဲသေတော့မှမဆိုသေချင်းသေးပြောရဲလားအာခင်ဗျားဒီလောက်ချစ်သလားဗျဟင်ဟင်ဘယ်တော့ဒီလောက်ထိချစ်သလားခင်ဗျာဘယ်လိုလဲဗျာ ဘယ်လိုလဲဗျာဘယ်လိုလဲဗျာဘယ်လိုလဲဗျာခင်ဗျာဟဲ့ချစ်ပါတယ်လေအမအေးဟေးဟေးချစ်တော့ချစ်ပါတယ်ဗျာခင်ဗျာအကြီးကအကောင်းလားအပြည့်ကြီးလားအပြည့်လားအကောင်းလားခဏအပြည့်ကြီးချစ်နေတယ်ဟင်ခဏအပြည့်ကြီးချစ်နေတာလားဟင်အဲ့ဒါကြီးတို့မပြစ်နိုင်လို့ဟုတ်ကလားဟင်ဘဝသမုဒိယရှိတော့ဘဝဒုက္ခဘယ်လောက်ကြီးတော့ ဒီကြားတဲ့ဘဝသမှုရိယကြောင့်ဘဝဒုက္ခခံရတဲ့တဲ့သူ့ဆာလောင်မှုသိလို့အစာလေးထဲတော့အစာဘောကိုတတိမပါရင်ဝေဒနာပစ္စယတဏှာဆိုတော့ကာမသမှုရိယလာတော့ကာမဒုက္ခထပ်ဖို့လာအောင်ပဲခဏဟင်ဘဝသမှုရိယကြောင့်ဘဝဒုက္ခခံနေရတဲ့အထဲကိုလေအင်းဘယ်အာယုံခံစားခံစားတတိမပါပဲခံစားရင်ဝေဒနာပစ္စယတဏှာပဲကူးသွားမယ်ကူးသွားရင်ကာမသမှုရိယ ထပ်ပေါ်တဲ့အတွက်ကာမဒုက္ခထပ်ပုတ်ထပ်လာမယ်ဟင်အဲ့တော့အတိုးနောက်အညွန့်တက်တော့မယ်ထင်တယ်အဲ့တော့အတိုးလောက်ကိုကျင်တာဘူးလားအဲအညွန့်ထိတက်ချင်သေးလားအတိုးလောက်တော့ပလားဟုတ်ကလားဒီအတိုးတောင်ပဲထိထားအောင်ပါတော့ဟုတ်ကလားမသိမချင်းအာခမည်းတော်ကလည်းဆတ်ချင်တင်တင်ထမဟင်ဆတ်ချင်တင်တင်မလားဟင်အဲ့တော့အဲ့ဒါလေးကိုမြင်စေခြင်းလို့ ဒီအထွေထွေမူရာဘိုင်းလေးတွေလည်းဟိုမလောက်တန်ပြီးဘူးလေလောကမကိစ္စလည်းလောဘော့ဟုတ်ကလားလိမ့်မှတ်တယ်သူအကြောင်းပြီးတော့သူ့ဘောအထင်ကြီးအောင်မလားအဲအထင်ဟောပေးအောင်မလားအထင်ကြီးရင်ပေးခြင်းမရှိရင်တို့အရှိအရှိတိုင်းတွေ့အောင်လို့ဒီတံပညာကာရာပိုင်းကိုလည်းဂယုစိုက်ပြီးမှတ်ပေးပါဟုတ်ကလားဒီတံပညာကာရာပိုင်းလေးမှာစာရင်းစားတာလေးလား ပထမတော့ဗျာဝါတဲ့ပုဂ္ဂိုလ်ကဝါကျင်တာနဲ့ဝါတာချင်းတွေ့မှာပါဟုတ်ကလားနောက်တော့ဝါကျင်တာလေးနဲ့ဝါတာလေးနဲ့မှတ်တာလေးနဲ့ကြိုက်နေပြီဆိုရင်ဟုတ်ကလားဗျာဟိုတစ်ချက်တို့ကတိလေးကရှာကိုသွားဓက်နဲ့ဟိုသွားတိုက်လိုက်အဲ့ဒီကအင်းတို့ဒီတိုက်တဲ့ကတိလေးကမိจิตခံကောင်းလောက်ရှိတယ်ရှာကောင်းသွားထိဟိုရှာကအကြည်ဓာတ်ကဖြန့်သွားမှအဲတစ်ဖိန်ကြီးချိုတပြုတ်ဤတပြုတ်ဖြစ်တာဗျာနည်းနည်းလေးရဲ့ အဲ့ဒါဝေဒနာနောက်ကိုပါသွားတာထင်တယ်ဟင်အာယုံရဲ့ဆွဲတောင်းအောင်နောက်ကိုပါသွားတာမဟုတ်ဘူးလားဒါလေးကိုဒါသိရှိရှိမှတ်နေသားမှာမှားကောင်းရင်သူ့အဆင်းဆင်းကိုယောဂီကိုယ်လည်းမြင်လာပါလိမ့်မယ်ဟုတ်ကလားဗျာအသာသားရင်လေဟင်သူ့အကြောင်းလေးကိုသိအောင်မှတ်ပြရတယ်သဘောပေါက်လားမှတ်နိုင်မှာမလားအထွေထွေမူလာပိုင်းအများဆုံးထင်တယ်အဲ့တော့တို့အဲ့ဒါလေးတွေကိုအကုန်လုံးအသေးစိတ်သူ့လှုပ်ရှားပုံလေးမြင်လာရင် ဟောထိုင်တဲ့ကမ္မထံကိုအားပြုပါလိမ့်မယ်ပြီးတဲ့အမှတ်ကိုတိုးလာတယ်ထိုင်တဲ့ကမ္မထံကကိုဝင်လေထွက်လေမှားတဲ့အတွက်အသက်နေနဲ့နီးနေတော့ကိုလုံးချင်တိုင်းလုံးလို့ရဘူးထင်တယ်အဲဟိုသွားတာကတော့အသက်နေနဲ့ဝေးတဲ့အတွက်ကြိုက်တယ်လို့လုံးလို့ရတယ်ခင်ဗျအဲ့ဒီကြိုက်တယ်လို့လုံးတဲ့နေရာကိုစိတ်ကြိုက်နေရာကဟိုတွင်တွင်စုခဲ့စမ်းဒီလိုထိုင်တဲ့နေရာမှာစိတ်ထိုင်ကြလာတယ်ဟုတ်ကလားဗျာဒီထိုင်တဲ့နေရာမှာစိတ်ထိုင်ကြသွားလို့ဝင်ပုံဝင်နေလေးပြီးသွားတဲ့ယောဂီတယောက်ဒီဈဉ္ဉံကမ္မထံမှာအပြုတ်လေး ဟုတ်ကလားဖဝါလေးကြွတာလေးချလိုက်တာလေးရဲ့လုံရပုံဖြစ်ပြပုံမြင်လာလိမ့်မယ်ဟုတ်ကလားဗျသူဖြစ်ပြမြင်လို့စိတ်ဝင်စားသွားရင်သွားပြီယောဂီတို့အဲ့ဒီကလည်းဈဉ္ဉံကမနာစီပြန်ရင်းနဲ့လည်းမှန်ညာတက်နိုင်တယ်အဲ့ဒီလည်းတရားရနိုင်တယ်ဟုတ်ကလားဗျစာရင်မတက်ကလည်းဟိုဒီကထိုင်ကမ္မထာဈဉ္ဉံကမ္မထာကအားကောင်းရင်စားတဲ့နေရာထွေထွေမူပါပိုင်းမှာသွားအပ်ပြီးအဲ့ကကြစာရင်မတက်ကလည်းဒီဖြစ်ပျက်တွေမြင်လာရင်ဒီကလည်းတရားတက်နိုင်တာပဲဟုတ်ကလား ယောဂီတို့ဒီဓမ္မယုံနဲ့ကြမှာညာတက်မယ်လို့မယူဆနဲ့သူ့အမှဒီညာကိုမြင်နိုင်လောက်တဲ့အမှပြည့်တဲ့နေရာညာပွင့်လာပဲအိမ်နာတဲ့လည်းပွင့်မှာပဲဟုတ်ကလားရေချွေးရင်လည်းပွင့်မှာပဲဟုတ်ကလားဗျာဟေးတို့ဒီဟိုဒီမှာရှိတဲ့ဆွမ်းကြောင်ယဟန္တာမဖြစ်ခဲ့ဘူးတဲ့ဆွမ်းကြောင်မရှိဘူးလို့သာဆိုတယ်ဗျာဒါသာသာကမှတ်ခဲ့တာထင်တယ်ဟုတ်ကလားအဲ့တော့တို့ဒီထွေထွေမူရာဟင်ထိုင်းဖင်းချာဒီသုံးခုသာ အကွက်လေသွားရင်တို့တစ်ခုဒီတစ်ခုဝိဇက်ကလေးနဲ့အားပေးသွားရင်တို့ ပို့ပြီးတော့တရက်တည်းအမှတ်တွေမတက်နိုင်ဘူးလားအေးအဲ့လိုတက်ရအောင်လို့အမှတ်မလွတ်ခိုင်းပေးထားတာကဲနာကြသို့